ခန်းကြီး123အငယ်1မှ4ကောင်းကင်ဘုံ၌ကျင်းဝတ်တော်မူသောဖျားကိုရော့ကိုအကျွန်ုပ်မျှော်ကြည့်ပါ၏ကျွန်တို့သည် သခင်လက်ကို၎င်းကျွန်မတို့သည် သခင်မလက်ကို၎င်း မျှော်ကြည့်သည့်ဤတူကျွန်ုပ်တို့သည်ကယ်မတနာတော်မူခြင်းကျေးဇူးကို မခံမီတိုင်အောင် ကျွန်ုပ်တို့၏ဖျားသခင်သာရဖျားကို မျှော်ကြည့်လျက်နေကြပါ၏အိုးထာဝရဖျား ကယ်မသနားတော်မူပါ။အကျွန်ုပ်တို့သည် အလွန်အရှက်ကွဲခြင်းကိုခံရပါသည်ဖြစ်၍ကယ်မသနားတော်မူပါ။မထီမဲ့မြင်ပြုသောသူတို့၏ကဲ့ရဲ့ခြင်းကို၎င်း၊မာနကြီးသောသူတို့၏အရှက်ကွဲခြင်းကို၎င်း၊အကျွန်ုပ်တို့၏ဝိညာဉ်သည် အလွန်ခံရပါ၏။